မနေ့ကဝိရိယတန်ဖိုးရှင်ရဲ့လက္ခဏာရတ္တပြစ္ဆုပဒံစာရီနဲ့လက်ထိနှစ်ခုပေါင်းစပ်ပြီးတော့ထိုက်တန်သမီးဖြည့်ရှင်းဟောသွားပါတယ်ဒီနေ့ဝိရိယဖြည့်ရှင်းရဲ့အကြောင်းပါဠိတော်နီးနဲ့အထက်ကနီးပေါ့အဲဒါလေးရှင်းပြပါမယ်မြတ်စွာဘုရားတော့ရိုးရိုးလေးပဲ ဝိရိယသဘောကျင်ဖြစ်ဖို့မိတ်ကြပါတယ်မိတ်ကြပုံကတော့ဘိက္ခုတို့အာရမဓာတုအစရှိဖြာအလေးထား၍ကြိုးစားမပြအာရမဓာတ်ခေါ်တဲ့ဝိရိယကတစ်မျိုးတဲ့သူတို့ကတော့အစာပြုတ်ကြိုးပါအထုံမှုတာပါပဲဝိရိယစပြုတ်ရတာဝိရိယစနှိုးတာပါလေတော့ဝိရိယဒီစလိုက်တာ တရားနယ်လည်းရောက်လာလို့ရှိရင်တရားထုတ်တဲ့နည်းလေးတွေသိပြီးတော့ဒီမှာနှလုံးသွင်းမယ်လို့ဒီလိုတင့်တော်တဲ့နည်းနဲ့ပေါ့လေစိတ်ကိုကြက်လုပ်ပြီးတော့ဝိရိယစပြိုးလိုက်တာဟောဖောင်းတာပင်နာမှလို့ရှိရင်ဖောင်းတာပင်နာစဒါလေးတွေမလွတ်အောင်စပြိုးလိုက်တာဟုတ်ပညာစလို့ရှိရင်ဈဉာပေါ့လေ လှမ်းနေလှမ်းနေမလွတ်ရအောင်အခြားခြားမူရာတွေလည်းပဲလှမ်းနေလှမ်းနေမလွတ်ရအောင်အစပြိုးလိုက်တယ်အဲဒါမှဓာတုခေါ်တယ်အဲဒီအစပြိုးပြီးတော့နှလုံးသွင်းနေရင်ကအကြောင်းအားလျော်စွာစိတ်ရောရဲစရာအကြောင်းကြီးပေါ်လာလို့ရှိရင်ကောတစ္ဆာခေါ်တဲ့အပြင်းတဝင်လာတတ်တယ်အဲဒီအပြင်းတကလွတ်မြောက်အောင်ကိုအကျိုးပါအထုအနိကမဓာတုခေါ်တယ်။ဘောဓိသမထွတ်မြောက်အောင် တဆင့်တိုးပြီးတော့ကြိုးပမ်းအားထုတ်မှုပေါ့အဲဒီနိဂမတာလည်းရှိရတယ်အဲတော့ဒီတရှိရုံနဲ့ပြည့်စုံလားဆိုတော့ပြည့်စုံလေးမိမိဘဝရဲ့တရားနဲ့ဆက်ပြီးတော့ပန်းနိုင်ထားရပါတယ်ဘယ်လောက်အထိဒီဘဝမှာကြိုးစားမယ်ဆိုတာပေါ့လေသောတာပန်ဖြစ်ပြီးတော့ပယ်လေးပါးကလွံ့ရောက်ခြင်းတယ်ဆိုတာပေါ့လေအ ਨੇ စုပန်းနိုင်ပေါ့အဲ့ဒီပန်းနိုင်ရောက်တဲ့အထိအစဉ်ပြီးတစ်ဆင့်ပေါ့လေမြင့်ပြီးတော့ကြိုးပမ်းအားထုတ်မှုပရိက္ခမဓာတုခေါ်တယ် အဲ့ဒီဝိရိယတ၃ပါးတင့်တော်တယ်လို့ပေါ့လေနှလုံးသွင်းဆင်ញင်နေတာနှလုံးသွင်းဆင်ញင်လို့အစဉ်စဉ်ဆင်းဆင်းဖြစ်လာတဲ့ဝိရိယတွေဟာအဲ့ဒီဝိရိယတံဘောစဉ်ဖြစ်ခြင်းအကြောင်းပဲမြတ်စွာဘုရားမိန့်ချတယ်မဖြစ်သေးတဲ့ဝိရိယတွေဖြစ်ဖို့ရှိပြီးသားဝိရိယတွေလည်းပွားပြီးတော့နောက်ဆုံးပြည့်စုံပါဖို့ရအတွက်ဖြစ်တယ်လို့ရိုးရိုးလေးကမြတ်စွာဘုရားဟောပါတယ်သူပြောခဲ့တာကစာပေပါပဲလက်တွေ့ကတော့ ယောဂီဖြစ်နေရောက်လာတဲ့ပုဂ္ဂိုလ်များအထုတဲ့နည်းလေးတွေသိပြီးတော့ရှိဥစွာအာယုန်နည်းနည်းပေါ့ရှိမှဖို့ရာကြောင့်ရဆက်ရတဲ့သဘောလေးနည်းနည်းလေးပါပဲအပြောရအဲအာရမဓာတုဆိုတာအမှန်ထင်ရှားပါပြောလားပြောရတာပဲအဲ့တော့ဒီနေ့နဲ့ဒီနေ့ပေါ့လေပြောရင်းကပဲပို့ပြီးတော့ ဝိရိယလေးတွေကထက်သန်လာတယ်။နောက်သမာဓိလေးနည်းနည်းကောင်းလာတဲ့ခါကျတော့မခန္ဓာမှုလေးတွေကိုယ်လေးဖြစ်လာရင်စိတ်ကလျှော့ခြင်းလျော့ခြင်းထိုင်းနေတယ်မှိုင်းနေတယ်ပေါ့ပြီးတော့ငကိုရနေကြအာယုန်นี่မရတော့နည်းနည်းတက်တောင့်တက်တာနေနေကြနေတော့နည်းနည်းပြင်းတာလေးတွေပါလိမ့်ပြီးပေါ်လာတယ်အဲဒီပြင်းတာလေးတွေကို ရှုမှတ်ပဲပဲပဲပဲပြီးတော့သွားတော့ဟောဝိရိယလေးတွေတဆင့်တိုးလာတာထူးကြလာတာပြီးတော့ဆရာများကလည်းအားပေးတရားကျင့်မှကျင့်မဲ့ပုဂ္ဂိုလ်များကလည်းအားပေးတော့စိတ်ဓာတ်ကလေးတွေဟာထူးခြားခြားတက်လာတယ်ထထကြကြလေးတွေတက်လာတာတော့အနိကမဓာတုဆိုတာအမှန်တင်ရှားပါတယ်တခါတခါတသက်ဆက်နေငတ်ပြီဆိုလို့ရှိရင်ကျင့်တိုးပြီးတော့ပေါ့လေမငတ်ရအောင်ရှိမှလည်းတဲ့အခါကျတော့အငိုက်တွေပြေးပြီးတော့ကြီးပြီးတော့သွားတာ ကြည့်ပြီးတော့တော့စိတ်ကလေးရလည်းရဲတာဝိရတကလေးကောင်းလာတော့ကောင်းမယ်ဟုတ်သားပဲအကူကအင်းအရှုံးပေးရမလို့ဖြစ်နေတာအခုတော့ကြိုးစားပြီးတော့ရှုလိုက်တဲ့အခါကျတော့နိုင်မိမှုလေးကြီးကင်းပြီးတော့စိတ်ကြီးကြီးသွားပါလားတဲ့ဟုတ်ပါလားဆိုရဲလာတယ်နောက်ဝိရိယတွေလည်းပဲယောဂီမှာတိုးလာတာအာယုန်တွေတိုးပေးတာရှိတယ်နှစ်ချက်မှရနေပြီးတော့သုံးချက်လေးချက်မှခိုင်းတာရှိသလားတစ်ပိုင်းကနေပြီးတော့နှစ်ပိုင်းသုံးပိုင်း အဲ၄ပိုင်း၅ပိုင်း၆ပိုင်းစသည်မှတ်ခိုင်းတော့တာဝိရိယလေးအစစ်အစစ်ကြီးတိုးပြီးတာလေးဒါတော့အဲ့ဒီလိုအာယုံမတိုးပြီမဲ့လို့ဟိုအပူရခြင်းပေါ့လေစိတ်အားဆိုင်ပြီးတော့မှတ်ခိုင်းတာလေးစိတ်အားဆိုင်ပြီးတော့မှတ်ခိုင်းတော့တိတိတာတာဝိရိယလေးအစစ်အစစ်ကြီးတိုးလာတာလေးတိုးတိုးတိုးတိုးလာတော့နောက်တော့ယုံနာနေသည့်ကြောင်းကျိုးသည့်မျက်စိရဲ့သဘောပဲဒီရစ်ကလေးပေါ်ရစ်ကလေးပြခတ်ခတ်တဲ့တည်လာတာဥရိယပြညာမဲလောက်ရောက်ပြီဆိုလို့ရှိရင် အာအာရတဝိရိယဆိုတာပေါ့လေအထုဝတော်ဝိရိယရှိတယ်ဆိုတာပက္ကိတဝိရိယဖြစ်လာတယ်ဒီဝိရိယဟာကြလည်းမလို့ရလည်းမနေဘူးနောက်ဒီနည်းတိုင်းဆက်သွားလို့ရှိရင်ပြိပုံလာဝိရိယဖြစ်လာတာဒါရိုးရိုးလေးပဲဒါမြတ်စွာဘုရားဟောတာအဲ့ဒီရိုးလေးရိုးလေးအထုလို့ရိုးလေးပဲယောဂီတွေမှာဖြစ်နေတာသိရှင်းတယ်လို့ဟုတ်အဲ့ဒါစာရုနဲ့လက်တိပေါင်းဆက်ပြီးတော့ပြရအောင်အထာကရမှာတော့ ဝိရိယတန်ဝစဉ်ဖြစ်ခြင်းရဲ့အကြောင်း7မျိုးပြထားပါတယ်။အဲဒီ7မျိုးတွေကပထမမျိုးစားကတော့အပါယဘယပစ္စုခဏတာဆိုတာရှိပါတယ်။အပေဘေးကြောက်ဖွယ်ရအပေဘေးကိုဆင်ញင်ခြင်းတဲ့။အဲဒါဟာအပေဘေးဆင်ញင်တာဟာဝိရိယတန်ဝစဉ်ဖြစ်ခြင်းရဲ့အကြောင်းတရားပဲ။အဲဒီစကားစုမှာအပါယဆိုတဲ့စကားလေးနည်းနည်းပြောပြရစီ။အပါယဆိုတာအပအာယ ပါဠိတစ်ခုစကားလုံးတစ်ခုပေါင်းစပ်ထားတယ်အာရဆိုတာကလူချမ်းသာချမ်းသာနိဗ္ဗာန်ချမ်းသာချမ်းသာ၃မျိုးဖြစ်ပေါ်လာခြင်း အကြောင်း ကုသတရားတွေကိုခေါ်ပါတယ်အဲအပေဘောကအဲ့ဒီချမ်းသာတွေဖြစ်ခြင်းအကြောင်းကုသဟာဖြစ်ခွင့်သိနေရရှာကြပါဘူးအကုသတွေပဲဖြစ်များပါတယ် ဒါကြောင့်မလို့သိချမ်းသာ၃မျိုးဖြစ်ပွားခြင်းအကြောင်းကုသိုလ်မှကင်းကွာရာဘဝလို့ဒီလိုဆိုပါတယ်အဲ့ဒါကိုအပါယလို့ခေါ်တယ်အဲ့ဒီအပယ်လေးပါးတွေကပြိဿံကလွယ်လို့ရှိရင်ကျန်တဲ့ဟာတွေတော့ဘုန်းကြီးရှင်းမပြလို့ပါဘူး။ဘာဖြစ်လို့လဲဆိုတော့လူတွေပရိမျက်စိနဲ့မြင်နိုင်ကောင်းတဲ့အရာမဟုတ်တော့ထားလိုက်ပါတော့။မြင်စကောင်းတဲ့ပြိဿံနေအနေချင်းဘုန်းကြီးပြိဿံဘဝကိုလည်းနည်းနည်းရှင်းပြပါ တိရစ္ဆာန်ဘဝမျိုးကိုစဉ်းစားကြည့်ကြပါဂုံတတ္တဝါတွေအမျိုးမျိုးရှိတယ်ဒီတတ္တဝါတွေလည်းပဲအမျိုးမျိုးရှိတယ်လေထဲမှာပြန်တဲ့နေတဲ့တတ္တဝါတွေလည်းအမျိုးမျိုးရှိတယ်ဒီမှာအဲ့ဒီတတ္တဝါတွေမှာလူသားတွေလို့ဖြစ်ကင်းအကျိုးရကုသိုလ်တရားတွေပါများဖြစ်နိုင်တယ်လို့ဆိုတာပါလေဒီတတ္တဝါတွေဟာမောဟအလွန်ကြီးတဲ့တတ္တဝါတွေပဲ ဘဝလွန်ကြည့်တော့သူတို့ရဲ့ပေးရန်ကိုလည်းပဲနားနေတဲ့တတ္တဝါကတည်ပြီးတော့မရှိလာပါဘူးရှိပါလားမိဒီပါဒီဖြတ်တန်းသွားတဲ့အခါကားဒီပါဒီနဲ့သွားတဲ့အခါလမ်းမှာပုကောင်ခွားကောင်လေးတွေဟာလူတွေလာတဲ့အခါကားတွေလာတဲ့အခါသူတို့မရှောင်တတ်ဘူးဒီလမ်းဖြတ်သွားလို့ရှိဘေးရန်ရှိတယ်ဆိုတာနားမလည်ဘူးသွားလိုက်တဲ့အခါကျတော့လူတွေနင်းတတ်သွားအသေးတာပဲ ကားတွေနင်းလို့ရှိရင်လည်းသေးတာပဲသူကအုပ်လိုက်ရှိပြီးတော့သေးတာတွေအများကြီးရှိတယ်ဘယ်လောက်မောဟအာကြီးရဲ့ဘဝလဲဆိုတာရှိပါဒါသူရဲ့ဘဝဟာအညမညာခါရိကာအညမညာဝိဟိတာဆိုတာပေါ့ချင်းချင်းညစ်တဲ့တပ်ဖြတ်ပြီးတော့အစာခံရတဲ့ဘဝတွေပဲကောင်လေးတွေကိုကောင်ကြီးတွေကနိုင်တယ်အဲ့ဒီကောင်ကြီးတွေကိုလည်းပဲတခါသူနိုင်တဲ့ကောင်တွေပေါ်ပေါ်လာတာကြည့်ပေါ့ဒါလူတွေကပါတခါနိုင်လေသေးတယ်ကွာအဲ့ဒါကြီးကြည့်ပေါ့ အဲတော့အနိုင်ခံပြီးတော့တည်ရတဲ့ဘဝမျိုးဟာ စိတ်ကြည်ကြည်လင်လင်နဲ့ဘယ်တည်ခွင့်ရမလဲမချမ်းမသာနဲ့တည်ရပါပဲမချမ်းမသာနဲ့တည်ရတယ်ဆိုလို့ရှိရင်ဒီတတ္တဝါဟာဒီလိုဘဝမျိုးကလွတ်နိုင်ပါတော့မလားစဉ်းစားကြည့်ပေါ့ခန္ဓာကြောက်ဆက်ကောင်းတဲ့ဘဝတွေသူတို့မှကြည့်ပေါ့ဒါနကုသိုလ်ဆိုတာလည်းပြုခွင့်မရရှာပါဘူးသီလဆိုတာလည်းပဲပြုခွင့်မရှိပါဘူးအထူးအားဖြင့်စိတ်ဓာတ်တိုးမြင့်ပေးတဲ့ သိညာတိုးဖြစ်ပြီးတဲ့သတိပဋ္ဌာန်ဘာဝနာမျိုးသမာဓိပညာဘာဝနာမျိုးဆိုဝေ့ရောပေါ့ဘာမှရှိဘူးသူတို့မှာကုသဖြစ်ရင်းနဲ့စပ်ပြီးတော့အခွင့်အရေးတွေအပြည့်ဆုံးရှုံးနေတာပဲအကုသိုလ်တွေပဲအဖြစ်များတာပါပဲ။အောင်သိကြောက်စရာကောင်းတာဆိုတာပေါ့ဒီမှာဆင်ញရပါတယ်။အဲဒီလိုအခါမျိုးမှာဝိရိယတမောစီနီပွားဖို့မရတော့ဘူး ဒီလိုအခါမျိုးမှာဝိရိယကြီးပွားနိုင်တာပဲကိုယ့်ကိုယ်ကိုအားပေးရတဲ့ယောဂီတဲ့မှာအခုခါဆိုလို့ရှိရင်ဒီလိုအားထုတ်ဖို့အချိန်ခါပဲတင့်အတွက်အားထုတ်ဖို့အချိန်ခါပဲမပေါ့နဲ့ဝိရိယမလျော့နဲ့ကြိုးစားအားထုတ်ဆိုတာပေါ့လေဒီလိုအပယ်ပိတ်ဆင်ခြင်ပြီးတော့အားထုတ်လိုက်လို့ရှိရင်ဝိရိယတွေထူးထူးခြားခြားကြီးတက်လာတတ်တယ်အဲ့ဒါဟာ ဝိရိယပွားရင်အဲဝိရိယဖြစ်ခြင်းအကြောင်း၁၁မျိုးတွေကပထမဆုံးအကြောင်းပါပဲ။နောက်ဒုတိယကတော့အာနိသင်္ဆဒသဝိတာတဲ့အကျိုးအာနိသင်ကိုရှုမြော်ခြင်းတဲ့အကျိုးအာနိသင်ရှုမြော်ခြင်းဆိုတာကသာသနာ့ကြီးတွေကြုံကြိုက်တဲ့အခါလောကုတ္တရာတရားဟာမိမိတို့အတွက်တကယ်အကျိုးစီးပွားအစစ်မှန်မယ်။ အဥဒရာတရားတစ်မျိုးမျိုးတမက်တစ်ဖိုးလောက်မှမရဘူးဆိုလို့ရှိရင်တန်တရားခိတိလျှောက်သွားကြအောင်ပါမနာကြောက်เสียကောင်းတယ်တရားသူရပြီဆိုလို့ရှိရင်တော့အနည်းဆုံးပဲပြရလို့ဆိုရင်နည်းလားဒါဟာလောကုတ္တရာတရားရခြင်းအကျိုးအမြတ်ပဲอืมပြီးတော့ကျင့်တဲ့ပုဂ္ဂိုလ်ဟာဒီလောကုတ္တရာတရားကိုးပါမရဘူးတမက်တဖို့တော့မရနိုင်ဘူး ဝိရိယရှိတဲ့ပုဂ္ဂိုလ်ကအဲ့ဒီတရားဓုတွေရနိုင်တာပြီးတော့အထုအမထုလို့ရှိရင် မရအထုလို့ရှိရင်ဒီအကျိုးတွေရပါလားပြင်းမနေနဲ့လို့အထုချင်းရနိုင်တဲ့အကျိုးတွေကိုဆင်ခြင်လိုက်လို့ရှိရင်ဝိရိယတွေကချူးချတက်လာတယ်အဲ့ဒါဝိရိယသမဝစီဖြစ်ခြင်းရဲ့ဒုတိယအကြောင်းပါပဲတတိယအကြောင်းကတော့ကမဏဝီထိပစ္စဝခဏတာဘုရားဆရာကြီးရဲ့ပုဂ္ဂိုလ်ကျော်များရဲ့ သွားရလမ်းစဉ်ကိုဆင်ញင်ခြင်းတဲ့အခုလျှောက်နေရတဲ့တတိပဋ္ဌာန်လမ်းကြောင်းဟာတာမင်ရမဟုတ်ဘူးရှိရှိတော်ပွင့်တော်မူသွားတဲ့မြတ်စွာဘုရားတွေပိစိကဗုဒ္ဓတွေတက္ကသဝကမဟာသဝကတွေပေါ့အဲ့ဒီပုဂ္ဂိုလ်ကျော်တွေလျှောက်သွားတဲ့လမ်းကြောင်းပါအဲ့ဒီပုဂ္ဂိုလ်ကျော်တွေလျှောက်သွားတဲ့လမ်းကြောင်းတင်ရောက်နေတယ်ကိုယ့်ကိုယ်အားပေးရတယ်အဲ့ဒီလမ်းကြောင်းကို ပြင်းပြင်းကြီးနဲ့လျှောက်လို့မဖြစ်ဘူးပြင်းနေလို့ရှိရင်တော့ဒီလမ်းကြောင်းမတက်လမ်းမတွေရောက်ပြီးတော့တင်ဒုက္ခရောက်မှာပဲလမ်းမတွေရောက်ပြီးတော့ဒုက္ခရောက်မဲ့အခြေအနေတွေကိုမြင်ပြီးတော့ရှေ့ကသူတော်ကောင်းတွေလျှောက်တဲ့လမ်းကြောင်းဆင်ញင်လိုက်လို့ရှိရင်တိတိတာတာကြီးလုံလောက်ဝိရိယကြီးတိုးလာတယ်ဝိရိယတန်ဖိုးစဉ်တွေဖြစ်နိုင်လောက်တဲ့အထိဖြစ်လာတယ်အဲဒါ တတိယဝိရိယသမုဒ္ဒေဖြစ်ခြင်းအကြောင်းပါပြီးတော့အဲ့ဒီပုဂ္ဂိုလ်ရဲ့အခြေအနေကို သုံးသပ်ကြည့်ပေါ့ဒီပုဂ္ဂိုလ်ကလောကဘက်မှာဆိုရင်အမျိုးအားဖြင့်အနွယ်အားဖြင့်လည်းမြင့်မြတ်တဲ့ပုဂ္ဂိုလ်တွေပစ္စည်းစိတ်ချမ်းသာနေရခြင်းလည်းပဲဒုက္ခနဲ့သူလူရဲ့အစဉ်တန်မြင့်မြတ်နေရတဲ့ပုဂ္ဂိုလ်တွေပြီးတော့လောကမှာအစဉ်မပြေတာနဲ့ကြုံလို့တရားရှာကြတဲ့ပုဂ္ဂိုလ်တွေမဟုတ်ဘူး လောကမှာအစဉ်ပြေနေတော့မယ်စသရရာလူကြီးအစဉ်တမ်းမြင့်မြင့်နဲ့နင်းနေတော့မယ်တရားရှာကြတာဒီတော့လောကမှာကောင်းပြီဆိုတဲ့စိတ်ချမ်းသာကြီးစွန့်ပြီးတော့ဒီသတိပဋ္ဌာန်လမ်းကြောင်းလျှောက်တာတောကိစိတ်ချမ်းသာကြီးတဲ့စပေါင်းများဆိုတာဒီလမ်းလျှောက်လို့ရှိရင်ချမ်းသာကြီးရနိုင်တယ်ဆိုတဲ့ယုံကြည်ချက်အပြည့်အဝနဲ့လျှောက်ကြတာ ချမ်းသာကြီးအပြည့်အဝလည်းရတာပဲဘုရားဆိုလို့ရှိရင်ဘုရားဖြစ်ပြီးတတ္တဝါကြီးအကျိုးကိုတည်ဖို့သွားလိုက်တာတတ္တဝါကြီးလမ်းမှရောက်နေတဲ့ဟာကိုလမ်းမှပြသွားလိုက်တာနဲ့လားဓမ္မအဲ့ဒီလိုပုဂ္ဂိုလ်လူကြီးတွေရဲ့ရှောက်သွားတဲ့လမ်းကြောင်းဟောဝရောက်နေတာတမန်ငါရှံကတန်ဖိုးမဲ့လုံးလုံးမဖြစ်ဘူးဆိုတာပေါ့လေဓမ္မ အဲ့ဒါကြီးတွေးချက်ပြီးတော့နားလည်ဖို့လိုပါတယ်မိမိတို့ဟာအဲ့ဒီလမ်းကြောင်းမှန်ကိုလျှောက်ပြီးတော့မိမိရဲ့စိတ်ဓာတ်ကိုတိုးမြှင့်ပြီးတော့အသိဉာဏ်ဤအစဉ်စဉ်ပွားပြီးနောက်ဆုံးမဉ္ဇဏ်ဘုံဉာဏ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်တွေပဲတမ္မာပုဂ္ဂိုလ်တွေမဟုတ်ဘူးဆိုတာပေါ့လေလမ်းကောင်းမှန်ကို ရှောက်နေတဲ့ပုဂ္ဂိုလ်တွေပဲဆိုကိုယ့်ကိုအားပေးပြီးတော့ပေါ့လေအားထုတ်လိုက်လို့ရှိရင်ဝိရိယတွေတက်လာပြီးတော့မကြခင်မဲ့တရားတွေတိုးတက်သွားနိုင်တယ် အဲ့ဒါလိုအထောက်ကြပါဆိုတဲ့အကြောင်းဒီနေ့သုံးခုမြောက်အကြောင်းဖော်ပြရင်းကပဲတရားသိလိုက်ကြအောင်ဆိုတဏှာကြီးပါပါပြီကျန်တဲ့အကြောင်းတွေတော့နောက်နေ့မှဆက်ပြီးတော့ပြောအောင်